အခန်းကြီး9အငယ်1မှ30ထိုအခါပရောဖက်အေလိရှေသည်ပရောဖက်အမျိုးသားတယောက်ကိုခေါ်၍တင်းခါကိုစီလောဤစီဘူးကိုယူ၍ဂိလပြည်ရာမုတ်မြို့သို့တော်လော ရောက်သောအခါနေရှိသားယောရှပတ်ဤသားယေဟုကိုရှာ၍သူထံသို့ဝင်လျက်သူကိုသူ၏အပေါင်းဖော်စုတဲကထွက်စေ၍အတွင်ခန်းတဲသို့ခေါ်ပြီးလျင် ဤစီဘူးကိုကန်၍သူ၏ခေါင်းပေါ်၌စီကိုလောင်းလျက်ဒါဝရဖျားကငါသည်တင့်ကိုဣဒရေလရှင်မြင်အရာ၌ခံထား၍ဘိသိက်ပေးသည်ဟုမိန်တော်မူကြောင်းကိုဆင်းဆိုပြီးမှတကားကိုဖွင့်၍မဆိုင်မလင်ပဲပြေးလော့ဟုမှားထားလေ၏ထိုပရောဖက်အမျိုးသားလူလင်သည်ဂိလက်ပြည်ရံမုတ်မြို့သို့သွား၏ရောက်သောအခါဘူမင်းတို့သည်အတူထိုင်လျက်ရှိကြ၏ပရောဖက်ကအိုဘူမင်း ကိုရောအားပြောเสียရှိသည်ဟုဆိုလျင်ယေဟုကငါတို့အပေါင်းတွင်အဘယ်သူအားပြောเสียရှိသည်ဟုမေးတော့အိုဘိုမင်းကိုရောအားပြောเสียရှိသည်ဟု ပြန်ဆို၏ထိုအခါယေဟုသည်ထ၍အိမ်ထဲသို့ဝင်သည်ဖြင့်ပရောဖက်သည်သူ၏ခေါင်းပေါ်၌စီကိုလောင်းလျက်ဣဒေလအမျိုး၏ဘုရားသခင်သာရဘုရားကငါသည်တင့်ကိုသာရဘုရား၏လူဣဒေလအမျိုး၏ရှင်မြင်းအရာ၌ ခန့်ထား၍ဘိသိက်ပေး၏။ငါကျွန်ပရောဖက်တို့ကိုတတ်သောအဖြစ်ဒါရုဘုရား၏ပရောဖက်အပေါင်းကိုတတ်သောအပြည့်အလျောက်ယေဇပေလ၌ငါဒဏ်ပေးမည်အကြောင်းတင်းဒီတင့်သခင်အာဟပ်အမျိုးကိုလှုပ်ကြံရမည်အာဟပ်အမျိုးသားရှိသမျှတို့ကိုပျက်စီးစေခြင်းဟာဣသရေလမြို့ရွာ၌အချုပ်ခံသောသူဖြစ်စေ အလွတ်ပြေးသောသူဖြစ်စေ အာဟပ်အမျိုးသားယောက်ျားများကိုငါပယ်ဖြတ်မည် အာဟပ်အမျိုးကို နေဗတ်၏သားယေရောဗောင်အမျိုးကဲ့သို့၎င်း၊အဟိယ၏သားဗာရှာအမျိုးကဲ့သို့၎င်းဖြစ်စေမည်။ယေဇဗေလကိုသင်္ဂြိုဟ်သောသူမရှိ။ယေဇရေလမြေကွက်၌ခွေးတို့သည် သူ့ကို စားကြလိမ့်မည်ဟု မိန့်တော်မူကြောင်းကိုဆင့်ဆိုပြီးမှ၊တံခါးကိုဖွင့်၍ပြေး၏။11 ထိုအခါယေဟုသည်မိမိသခင်၏ကျွန်တို့ရှိရာသို့ထွက်၍တယောက်ကရှိသမျှကောင်းသလော။ထိုအရူးသည်အဘယ်ကြောင့်လာသနည်းဟုမေးလျှင်၊ယေဟုက၊သင်တို့သည် ထိုသူကို၎င်း၊သူပြောသောစကားကို၎င်းသိကြ၏ဟုဆိုသော်၊သူတို့ကငါတို့မသိ၊ပြောပါလော့ဟု ဆိုပြန်သော်၊ယေဟုက၊ထိုသူသည်ဤမည်သောစကားကိုပြော၏။ထာဝရဘုရားက၊ငါသည်သင့်ကိုဣသရေလရှင်ဘုရင်အရာ၌ခန့်ထား၍ ဘိသိက်ပေးသည်ဟုမိန်တော်မူကြောင်းကိုဆင့်ဆိုသည်ဟုပြန်ပြောသောအခါသူတို့သည်အလျင်အမြန်ထသဖြင့်အတီးအတီးမိမိတို့ဝတ်လုံကိုယူ၍လှေကားထိပ်ပေါ်ယေဟုအောက်မှခင်းလျက်ယေဟုသည်ရှင်မြင်းဖြစ်တော်မူ၏ဟုတဘိုးမှုတ်၍ဟစ်ကြော်ကြ၏ထိုသို့နေရှိသားယောရှပတ်၏သားယေဟုသည်ယောယံမင်းတစ်ဖက်တင်းဖွဲ့လေ၏ထိုအခါရှုရိရှင်မြင်းဟာဇေလကြောင့်ယောယံမင်းနှင့် ဣဒေလလူအပေါင်းတို့သည်ဂိလပြည်ရာမုတ်မြို့ကိုစောင့်ရှောက်ကြ၏တို့ရတွင်ယောယံမင်းသည်ရှုရိရှင်ဘီဟာဇေလကိုစစ်တိုက်သောအခါရှုရိလူထိခိုက်သောအနာကိုပျောက်စေခြင်းဟာယေစရေလမြို့သို့ပြန်သွားနှင့်ပြီးယေဟုကလည်းတင်တို့အလိုရှိလျင်ယေစရေလမြို့သို့တွား၍တည်င်းကြားပြောအပ်သောသူတစုံတယောက်ကိုမျှမြို့တဲကမထွက်မသွားစေနှင့်ဟုစီရင်၏ထို့သောယောယံမင်းသည် ယေဇရေလမြို့၌ရှိနေသောကြောင့်ယေဟုသည်ယထာကိုစီး၍ထိုမြို့သို့သွား၏ထိုအခါယူရရှင်ဘရင်အာကစီသည်လည်းယောယံမင်းကို ကြီးရှုအံ့သောငါရောက်လာပြီးယေဇရေလမြို့၌မျောစင်ပေါ်မှစောင့်သောသူသည်ရက်လျက်ယေဟုနှင့်လိုက်လာသောလူအလုံးရင်းကိုမြင်သောအခါလူအလုံးရင်းကိုငါမြင်သည်ဟု ဆိုလျင်စီးကြိုခြင်းကတွား၍ညီသက်ချင်းရှိသလိုဟုမေးမိအကြောင်း ယောယံသည်မြင်းစည်းသူရဲတယောက်ကိုစေလွတ်သည့်အတိုင်းမြင်းစည်းသူရဲသည်စီးကြိုခြင်းဟံတော်၍ညီတချင်းရှိသလိုဟု ရှင်မြင်းမေးတော်မူကြောင်းကို ပြောဆိုသောယေဟုကတင်သည်ညီတချင်းနှင့်အဘယ်သို့ဆိုင်သနည်းငါနှုတ်တို့လှဲ့၍လိုက်လို့ဟုဆို၏စောင့်သောသူကလည်းမြင်းစည်းသူရဲသည် အလုံးအင်းသို့ရောက်၍ပြန်မလာပါဟုဆိုသော ရှင်မြင်းသည် အခြားသော မြင်းစည်းသူရဲတယောက်ကိုစေလွတ်ပြန်၍ သူသည်ရောက်သောအခါငြိမ်သက်ခြင်းရှိသလောဟု ရှင်ဘုရင်မေးတော်မူကြောင်းကိုပြောဆိုသော်၊ယေဟုက၊သင်သည်ငြိမ်သက်ခြင်းနှင့်အဘယ်သို့ဆိုင်သနည်း။ငါ့နောက်သို့လှည့်၍လိုက်လော့ဟုဆို၏။စောင့်သောသူကလည်း၊မြင်းစီးသူရဲသည်ရောက်၍ပြန်မလာပါ။လာသောသူသည်နိမ်ရှိသားယေဟုနှင်တတ်သကဲ့သို့ အလွန်ပြင်းထန်စွာ နှင်၍လာပါသည်ဟုဆို၏။ အငယ်27မှ29ယောယံမင်းကလည်းမြင်းရထားကိုပြင်ဆင်လော့ဟုဆိုသည့်အတိုင်းမြင်းရထားကိုပြင်ဆင်ကြ၏ဤဒေလရှင်ဘင်းယောယံနှင့်ယူဒရှင်ဘင်းအာဂစီတို့သည်ယထာတော်တစ်ခုစီစီးလျက်ယေဟုကိုစီးကြုံမိဟုထွက်သွား၍ယေစရေလမြို့သားနာဘုတ်၏မြေခွက်တွင်တွေ့ကြ၏ယောယံသည်ယေဟုကိုမြင်လျှင်ယေဟုငြိမ်သက်ခြင်းရှိသလိုဟုမေးတော့ယေဟုကတင့်အမိ ယေဇဗေလပြုသောအဓမ္မမေထုန်အမှု၊ပြုစားသောအမှုများသော ကာလအတွင်းတွင်အဘယ်သို့သောငြိမ်သက်ခြင်းရှိလိမ့်မည်နည်းဟုပြန်ပြောသော်၊ယောရံက၊အိုအာခဇိ၊ပုန်ကန်မှုပါတကားဟု ဆိုလျက်လှည့်၍ပြေး၏။ယေဟုသည်လည်းလေးကိုတင်၍ပစ်သဖြင့်၊ယောရံကိုပခုံးကြားမှာမှန်၏။မြှားသည်လည်းနှလုံးကိုထုတ်ချင်းဖောက်၍၊ယောရံသည်ရထားတော်ပေါ်မှာလဲနေ၏ ယေဟုကလည်းသူ့ကိုဆွဲ၍ရေစရေလမြို့သားနာဘုတ်မြေကွက်၌ချပစ်လော့တင်နှင့်ငါသည်သူ့အဖအာဟပ်နောက်သို့မြင်းစည်း၍လိုက်သောအခါဤအမှုကိုထာဝရဘုရားဗျာဒိတ်ထားတော်မူသည်ကိုမမှတ်မိသလောအကယ်စင်စစ်နာဘုအသွေးသူ့သားတို့၏အသွေးကိုမနေ့ကငါကြည့်မြင်ပြီဟုထာဝရဘုရားမိန်တော်မူ၏ဤမြေကွက်၌တင့်ကိုအပြစ်နှင့်အလျောက် ငါထံပေးမည်ဟု ထာဝရဘုရားမိန်တော်မူ၏ို့ဖြစ်၍သာရဖျား၏အမိန်တော်ရှိသည့်အတိုင်းဤမြေကွက်၌အလောင်းကိုချပစ်လောဟုမိမိယထာမူဘိတကတ်ကိုဆို၏ထိုအမှုကိုယူရရှင်ပြင်အာဂစီသည်မြင်လျင်ဥယင်ဆန်နန်းလန်းဖြင့်ပြေး၏ယေဟုကလည်းသူ့ကိုယထာပေါ်မှထိုးတော်ဟု လိုက်လျက်ဆိုသည့်အတိုင်းဤဗလံမြို့နာဂုရမြို့သို့သွားသောလမ်းတွင်ပြုကြသဖြင့် သူသည်မေဂိဒ္ဒေါမြို့သို့ပြေး၍သေ၏။သူ၏ကျွန်တို့သည် အလောင်းကိုရထားပေါ်သို့တင်ပြီးလျှင်၊ယေရုရှလင်မြို့သို့ဆောင်သွား၍ဒါဝိဒ်မြို့တွင်မိမိသင်္ချိုင်း၌ဘိုးဘေးတို့နှင့် အတူသင်္ဂြိုဟ်ကြ၏။ထိုမင်းအာဂဇိသည်အာဟပ်သားယောရံနန်းစံဆယ်နှစ်နှစ်တွင်ယုဒနိုင်ငံ၌နန်းထိုင်၏။30 ယေဟုသည်ယေဇရေလမြို့သို့ရောက်သည်ကိုယေဇဗေလသည်ကြားလျှင်၊မျက်ခမ်းတို့ကိုဆေးသုတ်၍ဆံပင်ကိုတန်ဆာဆင်ပြီးမှပြတင်းပေါက်ဝ၌ကြည့်ရှုလျက်နေ၏။ယေဟုသည်တံခါးဝသို့ဝင်သောအခါ၊ယေဇဗေလက၊မိမိသခင်ကိုသတ်သောဇိမရိသည်ချမ်းသာရသလောဟုမေးလျှင်၊ယေဟုသည်မြော်ကြည့်၍ ငါ့ဘက်မှာအဘယ်သူနေသနည်းအဘယ်သူဟု မေးလေတော့မိမဆိုးနှစ်ယောက်သုံးယောက်တို့သည်ပဒင်းပေါက်တဲ့ကကြည့်ရှုကြ၏ယေဟုကသူ့ကို တွန်းချလိုက်ဟု ဆိုသည့်အတိုင်းတွန်းချသဖြင့်သူ၏အသွေးသည်နန်းတော်ထရန်အပေါ်၌၎င်းမြင်းတို့အပေါ်၌၎င်းဆင်၏ယေဟုသည် သူ့ကိုယ်ကိုနင်းလေ၏အထဲသို့ဝင်၍စားတော့ပြီးမှ ထိုချိန်အပ်သောမိမသည် ရှင်မင်းသမီးဖြစ်သောကြောင့်တွားကြည့်၍ တင်းကြိုလော့ဟုဆိုသည်အတိုင်းတင်းကြိုခြင်းဟံတော်သောအခါဥကောင်းခွန်ခြေပြားလက်ဝါးတို့ကိုသာ တွေ့သောကြောင့်တဖန်လာ၍ကြားလျှောက်ကြ၏ယေဟုကယေဇရေလမြေခွက်၌ခွေးတို့သည်ယေဇပေလ၏အသားကို စားကြလိမ့်မည်ဟုသာရဖျားသည်မိမိကျွန် တိရှဘိမြို့သားဧလိယအားဖြင့်မိန့်တော်မူသောစကားတော်သည်ဤသို့ပြည့်စုံပြီ။သို့ဖြစ်၍ဤသင်္ချိုင်းသည်ယေဇဗေလသင်္ချိုင်းဖြစ်၏ဟုအဘယ်သူမျှမပြောနိုင်မည်အကြောင်း၊သူ၏အလောင်းကောင်သည်ယေဇရေလမြေကွက်တွင်လယ်ပြင်၌နောက်ချေးကဲ့သို့ရှိရလိမ့်မည်ဟုဆို၏။